อลปีทุลำลักบุนีนา ลายไม้สมทุมละคาดคอกปีสมทุมละสกินา คริสเตียนเปรสินนาเลยตุงต่างทุสุงาอัทุปีหุนนุนงอินไอหันหันตาฮี ตัวหิมันินไอสังเตปนากิเปียปิลสินนาลำหัมพัดนาเตเป็นมุนดังสังเตอินอภิยักตอกิลำดังดิงอหินาจงอิเทดิงทุปีหิปิลสินนาตกิสายาอิงไอสุดดานเป็นตอยลัวอินเนียมละลายหิอาไซโซมุนาเลอสังโซงิมนาอินเอดิงกิสัมหิปิลสินนามานอินไลสินนานำขัดเบกฮิโลหิตัวนุนตักนดิงกิกินขอนาเบกจงฮิโลหิตัวอินมีหิงปุ่มปีบุบ มีหิงนุนตากนาหุนบุบหวมฮีทะตังลุงซิมและคาลำหาดนาเตกิตวกตะกาขันเตอสักนาอฮีฮีตัวอินอสินมีเตฮิเลยตุงนะเซบนาอะนวมอสดิงหงตุงดิงเลยตุงอานะเซบนาไซโซอซองนวมอสซดิงอินกิกิงคอลสักฮีปิลสินนานะเซบและตัดแขนนานะเซบเป็นปุมขัดฮีกิจิเทฮีปิลสินนาและตัดแขนนาอา Jesu Christ ahi bulpilo ngal kwama in bulpidang apha ke hi pasian to kilem ding a mi hing bol king na piang sak pa lim akilang sak kik thei ding a mi hing pian zia a hoi ding a dom kang na in pilsin na le hil pil na khem pe i ngim na pi a hi hi ตัวนาเซบทุปีมามาหิมันินคอนปาอินวันตุงมุนปีนุเซียอินนุนตากนาอาสางโซโตกิลอมนาอ่างะเทนดิงอุนมิหิงเตอหิลเทนดิงินฮิเลยตุงอาอามามาหองไปอหิฮิเลยตุงโตกิปอลงิมนาเตฮิดานเตและไงนเตจุยขางดิงใบมามาอา no a hun lai a mi te sang in eite in inun ta khun ta kisai hi tale isep ding na sep lian pi ta kisai hi tale ngai sut na inei zatwan ke hi isang sia te in juda mi te tot na mun ma tonin pasian piak a hi lo ngei na te กำตัดนาเตและคังลุยทุจินเตอจุยคังดิงอุปะตะหวยดันฮีกิมขัดเตอินจงสัตนาลุยเตแลนกันกอนวาอากิซัมโลทุสินนาตวมตวมเตเข็งละเต็นตันอินตัวเตหางอาฮอดแขนนาอังะกิสลายอุฮี ตัวบังอาหินาอุโตปัสยันนะเซบอัทุปีอามาวเตอินเซมคลาวอูอาสังนาวปังเตตุงอปิลสินนาอากิจิงเลาปีอามานเลาปีเปคาอุฮีปอลปีสุงะนาอาเซมดิงมีเตอินเจซูอมุเทนดิงินนะเซบนาลัมตวมตวมาอีคังโนเตอีปัตตาดิงเซียมนาอเนนูเมปัสลอีกิสัมฮี eite phu sangte in hi ngim na anei ding u hi a pol dang te phu pol pi sangte paizia leitung to ki pol sang pi te paizia azui ding u hi lo hi paizia asang zo thamin pai ding a upna man lo them kha jong alut lo na akide lo na mun hi sang ding hi sang naw pangte pen christian tak tak hi na hil ding a lai siang tho pen asang bel athu pi bel lai simbu in ngai sun ding hi polpi na sep ding zan a kamang mu na a ki khom khem pe lungsim aphong pilsin na lam ki kumma om mi hon pi khat laka kom hi kum tam pi isang sia asem khat in thu ge na pilsin na thu in seven day adventist bu pi upon ding ki sam hi chi hi sang aka na wa hi ya aki khol na dang te wa hi zongin zong sat na hoi lo te in amau te a huzap the lo na ding in inaw pang te ipat ta ding le pilna isin sang ding na sep thu pi khat pol pi in inei hi leitung in mo na le pasian de na or mo lo na to kirim hi khopi te so dom bang hi wa inaw pang te in nisim in sian na tampi mu hi mi pi sang te a aka te pen amau te sang a aki or mo lo zo mi te sang sung om hun sung lo ngal uwa kong lak pilna anga adinga kizan kha te to ki khol pa pa u hi khang no te lung sim pen zo nop ma ma hi zela tong amanin amaute akikim um keile lim taka ki panta zote azol zo na ding in satan in to akizan kha naw pangte hongjang ding hi to bangin sabat atang nu te pa te in bangteng piang chi athei ma un gamtat sia teng ki hi khina atano te u nun tang na kisekhin hi in kwan tampi in atate upil sinna ding angai sutna un isangol te om namuna pem uhi amaute ate namun ma wa om swak lihile u topa ading in na hoi sem thei ding uhi amaute in polpi sang aphu ding in amin u a om na polpi han swa thei ding uwa kho sunga om naw pangte in christian pilna nam kim sin thei ding uhi amaute akisap lo na muna khalam thada na sung atung ding in mo zorna ompa hi manin polpi golte kyanga apai u sangin ama hu na akisap na polpi neute a om suang zole u ata te u ading amau ma ma ading le pasiana sep na ading in hoi zo tham pek ding hi sabat tang mi hon khat om na pewa nu te pa te in ata te u le khang no te akhir the na ding sang khat pi pol a awai hom ding u a hi hi amau te in christian sia khat achial ding u a hi hi ama in ahan chiam thil sia bangin naw pangte zong thil sia aswa sak the na ding in amaute ahil ding ahi hi eite in itate leitung ading hilo pasian adinga akhoi ding in akhut te u leitung i khut sunga koi lowa pasian ida aza tak ding ama thu pyak te azui ding in amaute ahil ding in pasian tunga kichiam na siang tho anei hi hi amaute apyang sak pa lim sun a amaute ki bol a hi na le chris in amaute et te ding lim a hi na phong det sang ding ke sam hi hot khya na thu a thei na ding le pasian lim suna anun tak na ule azia atong asun ding pilsin na nei sang ding pen ngai sut bela nei ding a hi hi akisam na sem te akinga na ding in amwan huai khang no te in pilna atuam tuam le lai sang tho thuman asin the ne ding u pilsin na phol pi te gam tuam toma aki phu ding pasian in de hi tuami te in na hong se bu chiang in mun thak te a tu lai thuman tang ko na hong ma dong ding u hi imun pilui te panin thwir sia dinga isol khia ding te pilsin na bana amau gam mi te le amau veng te adinga na asem ding in leitung mun tuam toma mi te patta ding ke sam hi a hi the liai nak le amau na sep na ding mun ma a pilsin na nei le u amau ading in hoi zo in muan hoi zo hi anasem pa ading hi ya na sep mai not na ding in a hi zong in kwal gam la pia pil na wa zon pen a hoi bel hi khol lo hi apol pi in a hi ya ami malin a hi zong in thuken na a ipen nop le ikhut sunga hong ki pia na sep lian pi pen lam tuam tuam to asem siam ding in i khang no te i pat ta dinga i han chia ma ma lai kul ding hi ama suwa nu achi tak na le han chiam na to asem ding na sem siam te aki sap manin chris na sep na anong kai lo na ding in ki wak na talen anei lung sim siang tho te tha pia a aki hil the na ding asang bel paizia dungzil a aki po the na ding in wai hom na hoi inei ing kisam hi isang te a hoi na nga pan pi na nu te pa te in ata te u apian thak na ding in sang sia te to ki kop in han jam in a sep ding u a hi hi a in wa kha lam lop na thak so a achidam den na ding le ata te u to pa de na bangin patta a a hil na ding un han jam u hen ata te u to ni simin lai siang tho sin khop na hun khatta zang u hen tua hi le pil sin na hun pen อันวมเละพัดตัวนาอันในขัดสวกสักเทดิงอวาอาตาเตอุหดเขียนนาอังอาสักเทนดิงอวาอาหารเจียมนาอวาอาตาเตอุนอมาวเตอมวนนาอุหองคังดิงฮีสังนาวปังกิมขัดเตอปุนสาและอลุงกิมเล่าสาอินอินหองเจ้าอวานูเตปาเตและปอลปิมีเตอินอมาวชุวังเกนเลทุลังเกนเตนางไงอุฮีအမောက်တေအင်အထူးအလန်းနိတွာကအငိုက်ဆုဆီယမ်ဒီငုကိစမ်ဟီတွာဟီလိုင် amaute in tua de kai thu zak sang na te pen sang pi to amaute ki kala kidarna suak sang zo uhi tua tak chang in amaute in sang pi apai zia te alaw thong na u alung kim lo na te u le amwan mo na te u hong pulak ta u hi tua banga hi na in sian na lian pi piang sang hi lung kim lo na kamal te akilo thei nat na bangin kizel in mi te lung sim sung atun khit chang in phiat kik ding hak sata hi lim tang in ki kan tel hi le sia te le sia pi te tunga khel na a ki moro ding kim lai a thu a ki gen gen chang in be lap na hong tam sem sem in a sot na chang in thu se pi khat hong suang hi sia te in sang ki uk na zanga a sep ding u a sem na hi la la ตัวบังอินแซมเกลละสางเป็นอากินาลาดิงนะฮิโซฮีเสียเตมุนาอมดิงินนูเตปาเตกิเซอุเฮนลา ลายตันเข้มเปว่าลุงซิมตวมตวมตะอมสังนาวปังอาจลอมเตอมนาสังอุกอาฮิลดิงเป็นบังจะตาอินฮักสดิงจิมุเลมุเลอูအငိုင်ဆွန်နာဥဟောင်ကေလမ်ဒန်းပါဒင်းဟီနောပန်ကင်ခတ်တေအိနုဝကိဟိလငေလောအဟိလမ်ဇုံအငိုင်ဆုဒင်းဥအဟီဟီအချီတက်လောနုတေပါတေအင်အဒွန်လောဥနောပန်တေအာဒင်းင်ဘန်ဟျမ်ခတ်အာ aki hi keile jaisu in amaute sangzo lo ding hi amaute lim tak a aki ukzo keile tuwa amaute nun tak na in man nei lo dinga ton tung nun tak na zong nga khalo ding u hi achi tak sia te han cham na athukim pi lo na uwa nu te pa te tam pi in khial uhi thei na la akiching nei lo khen tel siam na la anei nai lo khang no te le naw pang te in sia te ngim na le sep zia te avek in theikin zo lo den uhi hinapi sanga akihil akigente ina ahongge nu chiang in nu te pa te in in kwan bup ki kup pi in เสียเตเสบเสียเป็นเกนเสียตลายจำเทอุฮีฮิมุนานาวปังเตอินอมังยิลกิกปักเทโลดิงอูทูเตสินคาอุฮีอมาวเตอินอกิไงนะเสนายโลอุอุกนาอทวกคักอูอานักพิยาลายซิมดิงคองอาอกิซอลจังอินเคนเตลเซียมนาอเนโลอนุเตอปาเตอุกยังอาเฮปินาเลนบตัดนาเงียนอุฮีตัวบังอินลุงฮามนาเลลุงกิมโลนาเตทากิปยาหิมันิน sang bu pi in ginat lo na huzap thuak lo a sia te van puak hongik sem sem hi a hi zong in supnalian a thuak pen nu te pal te in auk siam lo tano te hi zo hi man taka pat ta na to a ki bol pha thei ding ginat lo na te pen kum tam pi ki oi am a hi manin ami te ki man thei na ki se mang khin sak hi pasian khut nuaya sia te to pa in a ki ap sia khem pe to na sem hi ตัวทูเสียเตนอเทดิงหลอบไว้มะมะฮีปะเสียนฮิรนานวายาอมเสียเตอินนาวปังเตตุงอาอปยักซ่อนดิงอุเหปินาทุมานเลขวากเตคาเสียงทอตุงตอนินงาอุฮีเลยตุงอินอเทไงเสียเลียนเบลปาคริสขุดนวายาอมาวเตอมฮีอาอมาวเตอินลุงซิมกิโลของออตตอลของและเหนาของอันไหนดิงอุเปนกิลอมเฮ็ดเลาดิงฮี ตัวบังอินอมาวเตอินนาวปังเตสุงาอมาวกินนัดโลนาอเตงสักดิงอุอฮีฮีပစီယန်အင်အခါဆຽງထိုးတမီတဲဟောင်ဟောပီဟီလိုင်ဆຽງထိုးနစင်ကောမင်နထုခမ်ပနင်အလမ်ဒန်းနာတဲကမှုထေနဒီငင်ကမစ်တဲဟောင်ဟွန်ဆန်အင်ဂျီအင်ထူငဲနင်လာတဲနံဘတ်ဇာလဆ ோம் လကွာတန်းဆ ோம் လတန်းယက်နာဆယာတဲအင်ထုငက်နာတော့ပစီယန်အဘယ်အိုလေအမောက်တဲတုငါခရစ်ခါဟောင်ကုမ်ဒင်းအာပစီယန်အင်ခါဆຽງထိုးဇန်အင် ama tung tonin sang nau pang te lung sima na sem ding hi kha siang tho in sang nau pang te lung sim le ngai sut na a na semin lamet na han na le lai siang tho thei thei na gwan ding hi ทุมานกัมมัลเตทุปีสะเซมเซมดิงานิดังอาอธิเงยโลเป็นอาเขียนนาอาใจและอากิจิงินหงมุดิงฮีปัสยันทูอาหอยและอาทุปีนาอินลุงซิมและเจลตองกิเคลนาเปียงสังฮีนาวปังเตลุงตังตุงอาวานตุงกีนาเมยอามเตวัตูอินลอบนาเปียงสังดิงฮีนาวปังอาดิงินนาอิเซบนากเลอามาเตอาซาลอมอตุลลอมอินคริสกียงอิตุนเทดิงฮีมีเตอปิลตักตักนาดิงิน pasian hang beka nungta hi lam u aki phok u kola tua hi le ama pil na to kirim thei panding uhi thei siam na le khalam ha na pen pasian kyang pan bek in kinga hi pil na lama asang ma ama a mi te in angai su du milian bel te nangon pa tak jon le sol tak pol te to te ding hi nai lo hi thei siam na le kha lam hat na aki gom chang in mi hing din mun sang bel aki tung thei hi pan hi to bang mi te mi hing lung sim pat ta na a ama to na sem khom ding in pasian in jang hi tu na ipil sin na sang pi te na sep thu pi bel in mi te maya pasian min athang sak ding lim hoi la na hi hi mi hing ma jang in wan tung mi te in to na sep hong wan ding wa sep na bor na khem pe wa pasian hoi na lim kilang sang ding hi sang sia te nei ding siam na te na sang uwa sia pi asem dingin mi tha hat te tel un mi te hil pilna a lim taka asep zo na dingin thatang a hat mi sang nau pangte hi sin sana siang tho a han chiama a om the na ding u apat ta the ding mi hi ding hi na sep ding khem pe lim tang in semin na sep na tuam tuam te lim taka na hil nak le na sang naw pangte pen thugen siam te lai bu zuak siam te le thuil siam te suak thei pa ding u hi na sem khem pe in pilna sang nei kul hi chi ngai sut na in ei ding hi lo hi sang sia ding te ter na a thuil sia ding te ter na za ma in a thu pi a hi lam phong in ngai sut khol ma ma ding ki sam hi zal tong a thei thei mi pil te in a tel ding u ki sam hi khang no te lung sim po pha a a hil thei ipol pi sang te a sia te in a sep ding u wa a pha mo nasep tuam tuam te hoi taka asem zoding talen nei ma ma te tel ding ke sam hi uk siam na anei lo theina anei nai lo akhang no lai sia te khut sunga na ta te u koi ke un amau te han cham na in buai na piang sang zoding hi pasian it a pasian tunga akhel ding lau a hi lam sit tel na le ze na to na thei chian lo pi u เสียขัดเป้วนาจียลดิงอุฮิโลฮีสังเสียเตเป็นปัสยันฮิลอหิยาคริสสังอาอมาวเตอินนิสิมินปิลนาอสินนากุเลอมาวเตอินคริสเดนาบังอินนาหงเซมดิงอุฮีอมาวเตอินคริสตอปอลเลกัวลหวยดิงอุอาบังหางเฮียมจิเลนาวปังเข้มเปวเลคังโนเตเข้มเปวมันพาฮีสังเสียเตเป็นอมาวไลเสียมนาเตสังอิน amau zong sat na te le lungsim puak zia te athu pi zo thama ingai su ding a hi hi amau te in huzap man anei the na ding un amau ma ma hoi tak in ki uk zo dinga amau lung tang pen asang naw pangte ayet na uto kidim phit phat ding hi ตัวเป็นอมิตเฮกอากำเป้าและอากำตัดอวะกิลังเคดิงฮีเสียเตเป็นคริสเตียนหอยขัดบังอินกำตะเดนดิงฮีอาสังนาวปังเตตุงอลอมลุงซิมและเสียลุงซิมในคอมดิงฮีอิมีเตเข้มเปวสังเสียเตทวิลเสียเตและปอลพิมีเตอินคริสเตียนทุสยามนาลุงซิมในอูฮิเลอาเมาเตอินมีเตลุงซิมเนโซคินทำดิงอวะมีอตัมโซอินทุมานกันเตลิน องซางคินตะดิงอุฮีเสียเข้มเปอินอมาวอังซุงมังอิลเฮนลาอาสังนาวปังเตซงปะเสียนในสามาอหิลำพองอินอมาวเตลุงซิมเลเจลตองตุงะอมาฮุซาบตอกิไซอินทุสิตนาทวกดิงอหิลำอุเทยินအခန်တောအမိုင်းနော့ဒင်းဥဒေဆက်နာတက်တက်နေလေဥအစန်းတဲအဝန်တုံမီတဲဟောင်ခေါ်ဒန်နွမ်ဒင်းဥဟီ ipol pisang te in gamtar hoima ama anei sia te ki phamo hi amwan huai mi te upna a akhau te nawak na le lungdoi na anei te pasian to ton khom te le ase ding lam sang khem pe apel te ki phamo hi ki phasak a ki na anei lo mi te khang lo te sia ding a koi ding pen git lo na hi hi jala tong ano khan ma ma khang lo te a ding in hi bang sia te in sia na lian pi piang sang ding hi siate in pasian thu aman ke uwa akhut nuwa iwa om naw pangte in na ane ke ule amao alungdam sakte pak tatwa ma apa tak lo te ule အမေဒိုလေအမောခုံတေအဒွန်ကေဦးလေအမောက်တေဆရာဒင်းငင်ချီယလဒင်းဟီလိုဟီအမောက်နဆက်နာဟာငင်ခရစ်အာဒင်းမီကီတန်ဇဒင်းဟီစန်းဆရာအီကီဆမ်ဟီအဒီယက်ဒက်အင်နောပန်တေအာဒင်းအဟီဟီဟီယတ်အမီဂီအီနာလေထွတ်ဇောနာအကီဆမ်ဖဒျက်တေတုငါအီနာလေထွတ်ဇောနာအနေဆရာတေအီကီဆမ်ဟီဆရာတေအင်ထုငက်နာအကီဆပ်လမ်အဖောက်ကေဝါပစီယန်မာယာအလုံစီမူအနိယမ်ခက်ကေဦးလေအမောက်တေအင် pilsin na i dei na bulpi se sang ding u hi sia te thatang jong thupi a hi lam gen gen kul lo hi bahang yam chi le achiram sem sem le ana sep jong zo zo sem ding hi thatang hat na in jong khal na le nat na khong athuang chiang in ลุงซิมซงเสียงโทโลอินหาดโจโลฮีลุงตังเป็นลุงซิมินกิมสังฮีถ้าตังอาหาดเกเลลุงซิมหาดนาซงเกียมาอาสางซงไงสุดนาเตเลงีมนาเตซงกิเสียหิมันิน ตัวบังเสียเตอินอามานและอามานโลเคนเตลเทโลจะเสมอุฮีดัมโมนาฮางากิมนาอิทวกจางอินลุงด้วยดิงอหิยาไมไตดิงฮีจงอินจิตังดิงอหิยาทุตันดิงอหิจงอินหงทุไบนอนโลฮีคริสเตียนปิลสินนาอะไลเสียงโทปิลสินนาอาจัดดิงอินไลเสียงโทเป็นไลบุดังคัดเปวอหิเกเล ไลบุดังเข้มเปียวกิกอมสร้างอินมุยบุญซอฮีอะทูอีทุปิดนาอะกัมมัลเตอีหอยนาเลอะเกนแคดดานอีกิลอมนาเตอินนาดังคัดเปียวสร้างอินไงสุดนาหองพองอินหองดมโตซอฮีไลเสียงโททุมานเตเทเทนาดิงหันจำนาซะอาลุงซิมฮัดนาหองเปโซโซไลซิมดิงดังอมโลฮีပစီယန်ငိုက်ဆုနာတော့တော့ဘငါအကိဇုံလုံစင်ပန်တန်ဇောလောထာတ်လောအင်အုံလောဒင်းဟီ khalam omzia khan to sangna a lai siang tho in nak pi in sem zo zo hi pasian ta ki khol dinga ki piang sak mi hing in to pan ma begin amanun tak na le khan to na di nga the hi asang bel lungdam na pasian kyang pan bega anga dinga aki piang sak hi ma bangin alung tang ide go na akam sak the akha idu na le de na alung kim sak the ding pen mundanga muzo lo ding hi ลุงซิมตักปีและจุยนบนาโตปัสยันทุสินนาอาทุมันเตอเทนดิงาอาหารจามีเป็นอาทุพันปาตอหังกิมูดิงฮีอาขันตนบนักและอามาขันตเทนดิงจียงตันอมโลฮีลายสินนาตอกิซอมลายเสียงโทมุนอาทุปีโซเดียกเตกิมฮวยอินไงสุนโลอินหัมพัดนาบังอินไงสุนินลดงาดิงหันจามอินอามาซาอินลิมตักอินนางอาโจเกยซองอินหันจามอินกิสินสินเลจิน อสอนนาจียงอินทุมานกำมัลเตตัวบางานนักขลดิงนวมนัสดิงฮีตัวบางอินจงสังเลจินคาลัมขันโตนาอาพองมันพมามาดิงฮีอมอยลัวอาสังกะสักอลาวหวยนาเอเดนหัวนาอมเตอินนาเตปันินปิลนาอมุนาโมเสสอินอาระเบียกัมอมวลอจังอานาวปังเจซูอินจงนาเจเรตกัมมวลปังของอา pasian lai gel te asin ma bangin tuhuna naw pangte injong ama thu sin thei ding uhi aki mu thei lo pen aki mu thei te a hong kilang hi a hi thei za za in hi alam dang lai sim bu pi amau te mai a aki lem thei na ding muna anew tung wa ki pan naw pangte om sang un na ta no te u anew moi la lai pi in sanga kha ke un midang te khut sunga amoi lai lungsim te aki po phading amwan pen nu in lim taka angai su ding ke sam hi atanote u kum gyat hiam kum som hiam bang aphang masia nu te pa te pen amau sia hoi bel a hi hi amau sang in pen in po khong pak lewa sa te om na mun khong hi dinga alai sim bu ding u pen apiang na te hi ding u hi alung sim un athei zo ding a hi nang le นูเตปาเตอินอตาเตอุมายาปเสียนนาเตไลบุปีอเลมปะดิงอุอฮีฮีตัวบังมุนาอคิฮิลปิลนาเป็นกิมังงิลกิกปักโลฮีนาวปังเตสังกะสักใบลวดเป็นอัฐตังอุเลอลุงซิมจิดัมนาอุอลาวหวยเบกิโลอินงำตัดหอยนาปานินซงสุบนางาอุฮีอมเซียอุอกิปวะโลนาวปังเตโตอมาวเตหงกิคอลขาอุฮีจาวอเกนอะตอมโลอกุตา အခဲမ်ဟတ်မီအမောက်တဲဆာငါအမွိဇတဲတုငါဂမ်တတ်ဟွိလိုအဟိလနွမ်မီတဲအအော့တောလအဂုံတတ်မီဟွန်လက်အမောက်တဲအတုံဥအဟီဟီနောက်ပန်းနဲဝတဲအမောက်ထူအင်ခါခေါငလေဟန်အဟွိလမ်ဆာငင်အဆလမ်ဟောင်ထေပအူဟီပြန်ပီလုံစင်လေဇုံဆတ်နာဟွိလိုတဲကီလမ်မမအာအနဲဝလိုက်အနောက်ပန်လိုက်ဝါအမှုအဇက်တဲဥပန်အမောက်တဲလုံစင်ဆုငါတဲငချစ်ဒန်ပါဟီအမွိလိုက်လုံစင်ဆုငါအကိဝခိုင်ချွိလိုအင် zung hong kha dinga nu te pa te lung tang asun ding ling hiam ma ma hong suang ding hi nun tak na sep te hil ding thu pi israel mi te hun lai ma bang in tu in zong khang no khem pe nun tak na sep te akhil ding ke sam hi amau te in khut to na sep pol khat pe ma athe ja ding u ke sam hi akisap le zong tua pen akiwak na ding u hi pa hi tua pen nun ta ki khwal na a ke mang ding pa khiloin thatang lungsim le gam tat khan to na azong akitang sam ahi hi isang te a khutle kol set to na sep na tuam tuam yom sang ding ke sam hi tua siam sin na te sunga sajian boldan singlep siam na lokho dan le gan khoi dan chi khong te hi ding hi sik sek dan zazut dan khadap khui dan chi te a kipan an huan dan mo bol dan puan sop dan puan phou dan sik to lai khet dan set to lai khet dan chi te aki hil the na ding in zong ma pat ding hi sang naw pang te in nun tak na sep te a sep the pa lian na ding un hi bang na sep pata na te a i hi the za a i han jam ding a hi hi sang naw pang nu mai te in zong aki ching azat the pa ding u pilna anga the na ding un na sep ding tampi wai hom sak ding ke sam hi pon khui dan le hwan bol dan khong hil ding a hi hi pak te ching in strawberry than khik tang mai khong suan ding a hi hi to bang in ke man na nei pil na asin komun amau te in chidam na ding in puwa thasan na anei u a hi hi lungsim in pumpi ahuzap na pumpi in zong lungsim ahuzap ki na pen thei ding ke sam hi lungsim thasan na to tha anga khuak ha na in ปุ่มปีบุบกำตังสักอาตัวบังเงินนัดนาดาลนดิงอมันพมาอมาหูนาเปียงฮีหลายเสียงโทสุงาอิงไอสุดดีงาอกิซัมปุ่มปีตะกิไซทุมานขัดอมมาตัวอินลุงนบนาอินจะตุยบังอินอภาบอลฮีจีอฮีฮีนาวปังเตและขังโนเตอินจิดัมนาไม้ใต้นาตังจานนาเลทะตังและขวาค่อยอันไอเทนดีงุนอินปลมะหุนตำออมดิง พุนมานานะเซบนาเลกิมอลนาอันไอดิงอุกิสัมฮีสังสุงเปกะออมาลายอซิมนิโลนาวปังเตเล ขังโนเตอินอาจิดำทัตังหอยในเทโลอุฮีทัตังสานาอมโลวาลายเบกซิมนาโตควักจัดนาอินควักละมาสิสันตุงสักขินอหิมันินปุ่มปีสุงเตงาสิสันไปดานกิกิมสักนอนโลฮีควักอินสิสันตำงะลัวอินมุนดังเตงะตอมลัวเลวเลวฮีนาวปังเตและขังโนเตอินมานมานาลายอซิมหุนดิงอุเสสังดิงาအဟွန်ခါဒူပန်ထတန်းနဆက်နာအင်ဇန်ဆန်ဒင်းဟီ อันเนกนาปวนสิลนาเลอิมุนนาเตอหุนมานินในเทเปวเลอูลุงซิมเลปุมปีจิดัมนาสุขะโลอินปิลนาหงะเทดิงอุฮีนาเซบอมันพัดนานาเซบอมันพัดนาคังโนเตเทสังดิงกิซัมฮีปะเซียนอินนาเซมเดนอหิลัมอมาวเตเทสังอุนนาเคมเปวิน အမောက်ဆက်ဒင်းချတ်ဆမ်ဦးဟီအကိပြန်းဆက်နာခဲမ်ပေအဂမ်တန်းဟီအာအေဇုံအမဆွမ်အဇောနဒင်းငင်အဂမ်တတ်ကူလဟီလုံစင်ငိုင်ဆုနာတော့ကပ်ခ om အာကိမန်နာအနေဒင်းထတန်းနဆက်နာအင်နွန်တန်းနာအကိဆက်နာဟွိခတ်ဟီအာလမ်တွမ်တွမ်တော့မီတေအင်အဆက်ဒင်းဦးအာ pasian in asol na septe asep siam jok na dingun lungsim le pumpi kisin sakna le hil pilna hi chi a ngai sut na in thanuam sak ton tung hi zane huai in sila na sep abang phial zong in na sep khat pe pen kwa ma in mai zum pi ding hilo hi na sep in mi man pha hong swak sak hi lu to hi ya khut to hi zong in na asem khem pe in na asem nu mei na asem pasal hi hi ki khom dinga apai uma to ki bangin puan asop lai tak kuang asin lai tak ma un zong amma suan u asem abiyang na u aza tak hi ve ve u hi khutte in na sep thu pi lo bel khat asep lai tak ma in zong asyang tho ngai sut na te in lung sim pen dom to in pi swa sak hi tha tang na sep aket neo na pen a hoi thei thei ding ngai sun lowa zul tat sep na hang hi pi pen hi sep nop na ta hi lo in sep lo aphamo a hi man pe to kisem hi mai hi asem te in zong lungsim tak to sem lo in ama ama in zong thu pi ngai sut lo a hi manin mi dang te in zong thu pi ngai sut sang lo pa hi khut to na sep ki pat ta na in tua khel na hong po pha ding hi tua in ki chat na le bel na zong hong gwan ding hi sang nau pang te in sian tho na le na wang na asin ding u ki sam hi hun zat siam ding le gam tat khem pe man ne aswa sak na ding u asin ding u a hi hi sep zia hoi pen te bek hit lo in siam jok sem nop na lung sim ane na ding un han swa ding hi มีหิงควักและขุดอินอาเซบเทอิซาอหอยเป็นอาสวะนดิงดงตุบนาในสังอุนนาวปังเตทดะนาตอคันสังนาอินหมอนาอฮีฮีตอลอกิสเพียลูจงอินอาขุดอาเคอาสจังเตอุสานสังอุนอาเคงวาลอาเซมฮิเกเปเลอุตอลนาอินนังฮงกิมสักสังอินอามาวเตบังจิกิมสังจะเทดิงยามตอลนาและทักยามนาเกลัมดังมามาฮีนาวปังเตอินคังฮามสาเตสังอินนะเซบเคลกอยกอยนาเลอากัลลักอา tol ngak na ki tam sap zo u hi a hi zong in aneu ma ma lai ma un na sep ki sin sang dinga amau te in ki man na nei a hi lam u hong ngai sun thei le u hong lung dam ding u hi chidam huai na te ase bu chang in ai i mu du hong lim dinga azing chang in sep kik na ding thak thak hong nga ding u hi mi nam pau sim mo lo ding pilsin na khem pe laka khut siam na bek to akinga pilna sanga athu pi zo pilna omlai hi gen te na in kampau a hi hi minam dang te pau wasin na sangin akizang lai a akizang non ke zongin eima minam pau chiat hoi tak le kichian taka gel the pau the ding thu pi zo tham hi kamal gwal zia aman the ding sin na sangin kampau thu pi sangna to sin na pen thu pi zalai hi ตัวบังอาสินนาอินอตัมเปนินนุนตากนบสักนาเฮียมดานาเฮียมขัดตะจงกิไซฮีทุมโลเตนะเซปเซียนินเดโลอีคังโนเตและอินาวปังเตไงสุดคังดิงินทุกุยมานโลเตเปาลับมานโลเตและซาตานจวาวเซรนาเตอิอมสังเดนดิงเป็นတောပါဒေနာဟီဒင်းဟျမ်အမောက်ထုထေနာဘေလပ်နာဒင်းင်လောကီတဲလက်ပစီယန်ထုအုံလောတဲငိုင်ဆုနာတဲ isang nau pangte tunga hil ding hi hiam thu um lo angyan siam te na se pen galpa na asem dinga lungsim te hei khyat sangna hi hi po phan na asem hing achi te nau pangte le khang no te lamma na puang ding han cham te topa tat sa te pai na ding lampi asial hing achi te in khang no te tunga ama zel tong a hi lo lo in akidok sak ama aman lo khowak sunga akimu sak ding thu te a hil ding in pasianin a phal ding hiam phal pe ma lo ding hi christian pilsin na amet na naw pangte in biang in tuala hosana topa min to hong pai pa in thupa nga ta hen ma ku alian kom lekhat anew kwa chi a la asak ma bangin akise ding mi te kyanga hilna thu puak nunung again dingin tu hun nunga naw pangte zong akiko ding u ahi hi thuman tang ko dingin papi te akipal non lo na wan tung mi te in amu chiang in naw pang te tunga pasian kha hong tung dinga akhang ham sa na sem te in kipal lo a hi mana asep thei lo u thuman tang ko na pen amau te in hong sem ding u hi ipol pisang te pen naw pang te in hi na sep lian pi asep thei na ding u wa akigin khol na ding in pasian se a hi hi to lai a tu lai a ding thuman te le thupa puak khyat na nasep dan te naw pangte aki hil ding a hi hi china te le gen thei te a hu ding nasem te laka amau te zong aki hel ding u a hi hi zatui za ha to ko ba thupa puak na a naw pangte zong ki hel thei ding hi amau te sep thei sun sun to nasep na mai dot ding hi amau te sep thei tom kha ding a hi hangin amau te sep thei sun le amau te han cham na in thuman lama mi tampi nga ding hi amau te hangin pasian thu puwa kizel dinga ama hot khia dam sakna minam khem pe kyang tung ding hi tua hi changin tu no hon te ading in pol pi in na sem ta u hen pasian ading na sem ding in naw pang te hil pilun la pan ta un amau te zong to pa ne gilma a hi hi lim tak in ki hi pe le Paul pisang te in akipu namun muna thuman dial sangkhai ding uhi bahang hiam chi le christian pilna anga naw pangte in chris ading in te ti pangte a hi hi siampi te le ukpi te in athei zo lo u thu thuk te jesu in biang in sunga ahil tel ma bangin hi leitung na sep mahial na dinga lim taka akhil sa naw pangte in tuwa pilna sang zo khong again gen papi te in lamdang asak ma ma ding u thu te ol no tak in gen khaziaw lal ding u hi isang pi te zong mi te hot khyat na ding na sep lian pi akizo na dinga pasian gel a hi na ke hong kilak hi pasian kha in aki uk na nuaya kibil om jiang bek in mi te siam na te aki ching in kizang khe thei bek hi thu thei na zon na a byang na thu gui pi te le ngei na te athu ma sa hi a to te in pilsin na man i bulpi a hi hi thu thei na le pil na in ngiem na hoi te asep thei in ding in pasian kha i pan pi na ki sam hi christian bek ma in thu thei na aman in zang thei hi sain pil na zong aman taka a ki thei thei na ding in biang na lam din mun to et kul hi pasian he pi na to api swa lung simin pilsin na tak tak thei zo bek hi ama pian sang na sep te pana akimuthe pasian hoina te zong piang sak pa i thei chiang bek ma in amanin kithei thei pan hi thuman tuinak lam leitung mi te mo na apokhia pasian tu no lama khangno te itun pi nop le sangsia te in thuman te athu in thei beklo in sian tho na lam pi zong apum atak u to athe u kul hi pasian ki ap na tak tak to aki kop chiang in thu thei na in wang hat na nei hi sang nau pangte in amau sang pa toy ding pasian ka it a thuman ka zui hi achi sang nau pangte in mo zol na laka ling lowa akip suak zo na ding ule sang pia a hiya hostel a hi zongin a om na pe pe uwa jaisu a dinga adin zo na dingun amau te in pumpi ki uk na le biang na lam thuji na khau anei di u kisam hi biang na pen pasian in sunga puan tung sil bang beka sil ding hilo in นุนตักนาบุปีอินเบียกนาทูจุยนาอันไหนดิงอหีฮีนุนตักนาตุยนักปนาตุยอดอนมีอินเลยตุงมีเตบังอินทุกิบโลเลนบตัดนาคองลุงกุดโลดิงอุฮีเจสูเคพูงะอันิซิมลุงคำนาเตอุเลอวันกิกเตอุอังากนาอุโตอมาวเตอินอามาสุงาอังอุตอดัมนาลุงนับนาเลลุงดัมนาเตอมาวเตกำตัดนาเลเจลตองาหงกิมุดิงฮีทุมานนาเลเซบดิงเตเซบนาลัมเปีย lungkim na le lungdam na om a hi lam amaute in kelang sang ding u hi tua in asang nau pang pi te u tunga huzap nei dinga tua panin asang bu pia kilo ding hi hi athuman mi hon sunga ki helmi te in chi tak lo na kilem lo na sang ngei na le thukham te zui nop lo na thu tuam tuam te tha apyak lo na ding u to sia te le sia pi te han cham na tha khau sak tuam ding u hi amaute huzap in ahon khelam hidinga amaute na septe in pasian nilian ni chiang in kiselo in phongtung ding leitunga amau nung zui ding hi tuwa anun ta go huzap in abei thailo khangton tonga thu gen den ding hi sang a han chiam athu khwal achitak khang no pen aman phama ama sumgil a hi hi wan tung mi te in pa tak na to ama en u hi ama hon pa in pakta in wan tung lai bu sunga ama dik ta na khem pe mo zol na anial zo na khem pe le sian na adau zo na khem pe ki jam te ding hi ama in nun tak ton tung na alet chip thei na ding in hong tung ding huna ding ama in bul kip aput suang ding hi ama na sep na ama not na di khata pasianin ase ahi sangte akip akhau na ding pen christian khang no te to kisai phama ma hi poila na taw tung ahong tung ding ahi tuni a khang no te tunga to ta wan lian pi kinga hi kwa ma ta khangin to za athu pi na se ki pya kun om nge nai lo hi pasianin khang no te ama khut za da anei the na ding in to na sep lian pi asem the khang no te ahi na ding u bangza ta in thu pi hiam amaute abol pa in na dang khem pe ulaga athu pi bel te amau te tung panin de ngen hi amau te tunga om nun tak na thatang le lungsim khem pe pasian piak a hi hi khang ton tunga ki mang ding na sep amau te apiak the ne ding in amau te in akhan to sang ding u siam na te pasianin amau te pia hi ตัวอามาทุพาเตอามาเตอินอทุกิกนาอินอามาปิลนาเลทตังเสียมนาเตอปวดิงอุเลอาจัดดิงอุอามันเดเงียนฮีตัวเสียมนาเตอามาเตอินนบตัดนาเปกาอาจัดดิงอุอามาเดนาเลอามามะกะอินาโตအကိလေဘုလ်နဆက်နာအာအဇတ်ဒင်းအူအာအပိယခိလိုအင်လေတုငါထုမန်ထေနာလေဆန်ထောနာအခန်စက်နဒင်းအူအာအပိယခအဟီဟီအမမီဂီတ်လိုက်လိုက်နာလေအကိချင်းဟေပိနာဟ hangin amau te lungdam na za tak na le it na aman ngen hi satan ngen siam na panin khang no te kemin chinga lungnap na lampia amau te akhading a hi ama thu kham te le ngei na hoi te azui ding u aman de hi khang no te in isang te a thu kham te le ngei na te azui na u a mi te la ka amau om zia akhang to sang ding azia atongu atoi to ding alung simu api swa sang ding le alung dam na u akhang sang dinga agam ta u ahi lam ki mu thei u hi le amau te in to thu kham te le nge na hoi te hong do nuam non lo ding wa isang te muan mo na le gen siat na zong hong nei non lo ding u hi i khang no te in amau te tunga ki gen te ahi zo na ding u ha na le chi tang na lung sim anei ding u kisam a tua in amau mai not na ding tak tak a hi hi tu lai huna khang no tampi te zel tong phang phang te in ilung tang hong na sak ma ma hi tua te pen ina nu te pa te khel na hi pha pen hi pasian za tang na om kele kwa ma in lungdam na tak tak nei che lo hi